ယနေ့12ရက်12လ2021ခုနှစ်ခန္ဓာဉာဏ်ရောက်ဝိပဿနာအလုပ်ပေးတရားဆိုတော့အခု32ခုဒါသားကတော့တကယ်ခန္ဓာတွင်းမှာတကယ်ဉာဏ်ရောက်အောင်ကိုပွားရမယ်တရားနော်ရသော်ဖျားပေးတဲ့ဒီကမ္မထန်ကြီးပေါ်ပေါ်တဏ္ဍမထင်နဲ့တရားဓမ္မတို့ ဒီကမ္မထမ်းကိုအကြိမ်ကြိမ်ပွားပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးများမနေ့ကဟောခဲ့တဲ့ဂုံဒရကေတာထေရီမာကြီးတို့ကဲ့သို့ဘဝမှာကိုယ်ခန္ဓာကိုယ်အပုတ်ကြီးတွေအပွားကြီးတွေယွန်လျာကြီးတွေဆက်ဆုပ်ဆရာကြီးတွေမြန်တာမြင်အောင်အထုတ်နိုင်ခဲ့ရင်ဦးဇင်းတို့ဟိုကန်ဒီဆရာတော်ကြီးတို့ရေးတဲ့ ကျမ်းစာဥတီထဲမှာဆရာတော်ကြီးတွေကဘာပြောခဲ့လဲဆိုတော့ရွှေအိုကြီးရထားသလိုပဲတဲ့မိမိခန္ဓာကိုယ်မှာအဲ့ဒီလို အပုတ်တွေအပွားတွေကိုညံထဲမှာထင်ရောင်မြင်ရောင်ရှိခဲ့တယ်ဆိုတာဘဝပေါင်း အသင်ချေအနန္တ ဘဝပေါင်းများစွာအရင်ကကြင့်ထားဘူးလို့တဲ့အဲ့လိုလားမြင်တယ်ဆိုတာနော် လွယ်လွယ်လေးမြင်တာမဟုတ်ဘူးတဲ့ဘဝပေါင်းများစွာကကြင့်ထားဘူးလို့လားမြင်တာကြောင့်မို့ဦးဇင်းတို့ဒကာတော်မတို့တွေကိုယ်ခန္ဓာကိုယ်တန်ត្រာမြန်မြန်လွတ်ချင်ရင်ဒီတန်ត្រာကြီးကမြန်မြန်ထွက်ချင်ပါတယ် အိုနာသေးကအမြန်ဆုံးလွတ်ချင်ပါတယ်ဆိုရင်တော့ဖရာတွေအရိယာတွေမစွတ်လွတ်တဲ့ဒီကာယ ानु ပတနာကာယကတာတတိလို့လည်းပြောတယ်ဒါကာယကတာတတိအပိုင်းမှာလည်းဒါတွေပါတယ်နော်39ခုတာတကာယ ानु ပတနာဘိုင်းမှာ ပါတဲ့ဒီကမ္မထမ်းကြီးကိုကြိုးကြိုးစားစားနဲ့နေ့စဉ်နေ့တိုင်းသမင်းနေ့ ခြေသေးတွေလက်သေးတွေသွားတွေအရည်တွေအသားတွေအကြောတွေအယိုးတွေရိုးရွင်ခြင်းသည်အညို့ဥသိမ့်ဥမကျင်ကြီးကျင်ငယ်ချွဲပြေးတလိမ့်နှက်အစရှိတဲ့ဒီ32မျိုးသောဒီတရားတွေကိုအပြည့်အမြန်အလှလှဦးဇင်းတို့ကဒါမှတ်မိအောင်လို့အခု၅ခုချင်း၅ခုချင်းသွားတာအပြည့်အမြန်အလှလှကိုယ့်ရဲ့တန်တမ်းမှာအကြိမ်ကြိမ်ပွားပြီးနေရ မကြိမ်ကြိမ်ပွားပါများရင်ဟောဒီခန္ဓာကြီးကကြည့်လိုက်တာနဲ့ကိုယွန်စရာကြီးမြင်လာဆက်ဆုပ်စရာကြီးမြင်လာမျက်စိလေးမှိတ်ပြီးကြည့်တာနဲ့ခန္ဓာကိုယ်ကြီးကယွန်စရာတွေဆက်ဆုပ်စရာတွေလောက်ဒီတဖွာဖွာကြလာသလိုပဲเนาะဒါပါရမီတွေအဟုတ်နေအားကောင်းလာရင်ကျင့်ပါများလာရင်ဦးဇင်းတို့ဒကာတော်မတွေခန္ဓာကြီးအဲ့ဒါမြေကြီး လက်ခတ်မလွယ် အဲ့လိုမြင်လာလိမ့်မယ်မြင်လာရင် အပုတ်ကြီးအပွားကြီးလို့ဒါအခုကကိုကစိတ်နဲ့တွေးပြီးသုံးသပ်နေရအဲသုံးသပ်ရင်သုံးသပ်ရင်နဲ့ကြတော့မိမိရဲ့စိတ်တန်တန်ထဲမှာအဲ့ဒီအပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးပိုးတွေကြနေတာလောက်တွေစားနေအဲ့ဒါကြီးပေါ်လာပေါ်လာတဲ့အခါကျတော့အဲ့ဒီပေါ်မှာတွေ့တာကန့်ညိတဲ့ တဏှာကိုပယ်နိုင်တာတဏှာကตายာဘွယ်လို့ထင်လို့ပြေးပြီးတော့ကန့်ညိတာตายာဘွယ်မဟုတ်ဘူးတခါတည်းလမ်းဘေးမှာကြာနေတဲ့ဂရီဘာတုံလေးရွှေရောင်ဝင်းနေတော့တခါတည်းဂရီဘာလုံးလေးနဲ့ထုတ်ထားတဲ့အယောင်လေးဝင်းနေတော့ရွှေရှိမယ်ထင်ပြီးတော့ဖွင့်ကြည့်လိုက်တော့ရွှေမဟုတ်ဘဲနဲ့မစင်တွေကျင်ကြီးတွေတွေ့တော့ ဟေးယွန်တရားကြီးပဲမြင်သွားတယ်လို့တတလုံးငါကိုငါကိုဆိုပြီးပြုစုလိုက်ရတာငါဥစ္စာဆိုပြုစုလိုက်ရတာငါဟာငါကိုဆိုပြီးတော့ကျွေးမွေးလိုက်ရတဲ့ဒီခန္ဓာကိုယ်ကြီးကိုတကယ်တမ်းဉာဏ်အမြင်နဲ့မှယွန်တရားကြီးပဲဆက်ဆုပ်စရာကြီးပဲဆိုပြီးတော့မြင်သွားလိုက်တဲ့အချိန်မှာဒီခန္ဓာကိုယ်ကြီးပေါ်မှာမလိုချင်ဘူး ခန္ဓာမလို့ခြင်းရင်အဲ့ဒါတဏှာသိမှာနော်ဒီဒိဋ္ဌိသိဖို့ဒီတဏှာသိဖို့နော်တဏှာလည်းဒီခန္ဓာ၅ပါးပေါ်မှာဒီအထူးအဖြင့်ဒီယုတ်တရားကြီးပေါ်မှာတဏှာတွေကတ်နေတာဒိဋ္ဌိတွေကလည်းဒီခန္ဓာ၅ပါးပေါ်မှာကတ်နေတာအဲ့တော့တဏှာတွေဒိဋ္ဌိတွေရဲ့အကတ်ခံရရာနေရာဖြစ်တဲ့ ဒီခန္ဓာကိုယ်ကြီးကို အမှန်မြင်အောင်အမှန်သိအောင်လို့သေသေးချာချာပွားယူရမှာကြာကြာနာနာပွားယူရသေသေးချာချာပွားကြာကြာနာနာပွားပွားရင်ပွားရင်ပွားရင်ပွားရင်နဲ့ခန္ဓာကြီးအပေါ်မှာအမှန်မြင်သွားလိမ့်အတုပလက္ခဏာကိုတစ်ကြိမ်မြင်ပြီးရင်ဦးဇင်းတို့ဒကာတော်မတွေနောင်ကြိုက်တဲ့အချိန်အာယုံပြု အရင်တော့ကအပုတ်ကြီးအပွားကြီးပိုးတွေလောက်တွေစားတာကြီးကိုမြင်ထားတဲ့ပုဂ္ဂိုလ်ကအဲ့ဒါတမ်းမြင်လာတာအာထုတ်ရင်းနဲ့အယောစုတွေမြင်ထားတဲ့ပုဂ္ဂိုလ်တယောက်နဲ့တယောက်တူမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဟောအတိတ်ဘဝကအတုပဘာဝနာအပုတ်တွေအပွားတွေပိုးတွေလောက်တွေစားနေတာကြီးကိုကြည့်ရှုခဲ့ဘူးပြီးတော့တရားအထုတ်ခဲ့ဒီဘဝကြောင့်အဲ့ဒီလက္ခဏာမျိုးသွားမြင်မှာပဲ။ဟောအတိတ်ဘဝတုန်းကအယောစုကြီးတွေ ဒါတွေကိုရှုခဲ့တဲ့ပုဂ္ဂိုလ်ကတခါတည်းသူရှုခဲ့ဘူးတဲ့အယောသူကြီးတွေသွားသွားမြင်ပါတယောက်နဲ့တယောက် ပါရမီချင်းအထုတ်ခဲ့ဘုံချင်းတူမှာမဟုတ်ဘူးကိုယ်ခန္ဓာကိုယ်ကအတိတ်ကလုပ်ခဲ့တဲ့အကြောင်းပေါ်မူတည်ပြီးတော့ပါရမီအဟုန်နဲ့သူ့အတူတရားလာပြပါဦးဇင်းတို့အခုမြတ်စွာဘုရားဖျားဖြစ်ပြီးတော့မူကာသပါရဏတိမြို့မှာ ကိသဝဂီ၅ဦးကို တရားဦးဟောပြီးတော့အဲ့ဒီနေ့ဗာရာဏသီမြို့မိဂရာဝုံတော်မှာတရင်သုံးနေတဲ့အချိန်ဘသူသင်္ကန်းလာဝတ်တယ်လဲဆိုတော့ယတ္တသရူတာအင်မတန်မှချမ်းသာတဲ့တထေသားအချွေရနေမြောင်များစွာနဲ့နေတာ အာလုံးညကြတော့တီးကြမှုတ်ကြကားကြခုံညပျော်ပျော်ပါပါတခါတည်းနေကြထိုင်ကြရင်းနဲ့အကုန်လုံးကခုံတီးမှုတ်ကြတော့မောပြီးတော့ဘာလို့လဲအိပ်ပျော်တာအိပ်ပျော်တော့အဲ့ဒီတီးဝိုင်းတွေကပွဲတွေလှုပ်တဲ့အဲ့ဒီထဲမှာပဲတခါတည်းမောမောပန်းပန်းနဲ့အကုန်လုံးအဲ့နာတွေအကုန်ထိုးပြီးတော့အိပ်ကြတာစားလိုက်တောက်လိုက် ပြောလိုက်ပါလိုက်နဲ့အကုန်လုံးထိုးပြီးတော့အိတ်တော့ခေါ်ခေါ်နေဟောက်တဲ့လူကလည်းဟောက်တခါတည်းတရေတွေကြတဲ့လူကကြတခါတည်းတချို့သောပုဂ္ဂိုလ်ကမျက်လုံးကြီးတွေဖွင့်တချို့ကတော့မျက်စိမိတ်အိတ်အမျိုးမျိုးအဲ့ဓာကြီးကိုတခါတည်းဟိုမှာစီမီတိုင်ကြီးတွေကထွန်းထားတော့ စီမီးနဲ့ရောင်နဲ့ဆိုတော့မြင်လဲမြင်လိုက်ရဘာသွားထင်တယ်လဲဆိုသုတ်တန်ကြီးတဲ့ရောက်သွားတဲ့အတုပအလောင်းကောင်ကြီးတွေရောက်နေတယ်လို့သူကထင်တာအဲ့လိုထင်ပြီးတော့ဟောအတိတ်ပါရမီအဲ့ဒီပါရမီဓုကရှိတဲ့အခါကျတော့ ဟာအကုန်လုံးကတုတ်တန်တသာတင်းချင်းဝါယူရောက်သွားသလိုပါလားယွန်စရာကြီးပါလားလူတွေကဟိုမှာတရေတွေကကြာနေတာ ဟောက်တဲ့လူတွေကဟောက်ဩဒီခန္ဓာကိုယ်ကြီးသိရင်ဒီတိုင်းပဲအကုန်လုံးပုတ်ရမှာပဲပွားရမှာပဲယွန်စရာကြီးပဲဩလောကကြီးဟာညှင်းငွေ့စရာကြီးပါလားညှင်းငွေ့စရာကြီးပါလား သူ့ရဲ့ဉာဏ်ထဲမှာသူ့ရဲ့စိတ်ထဲမှာထင်မြင်သွားတဲ့အရာတွေဟာယွံပွဲတွေဆက်ဆုပ်ပွဲတွေမဇရီတရားတွေတုတ်တန်တစသင်္ချိုင်းဝါကြီးမှာရောက်နေရတယ်လို့မြင်တာအဲ့ဒါနဲ့ခြေဥတဲ့ရာထွက်လာထွက်လာရင်းနဲ့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရင်သုံးတဲ့နေရာကြီးကို ရောက်သွားတာ ရောက်သွားတော့မြတ်စွာဘုရားကဲချက်သားလာခဲ့လာခဲ့လာခဲ့ဆိုပြီးတော့မြတ်စွာဘုရားသူ့ကိုတခါတည်းအဲ့ဒီမှာတရားတွေပေးတရားတွေဟောတရားတွေပေးတရားတွေဟောပြီးတော့ယတ္တသရုတ်သားလည်းနောက်ကလိုက်ရှိဟိုမှာညံကဟိုပွင့်လူပွင့်ညင်ဘရုံမှာကြာပန်းလို့ဖြစ်နေတာလေနေရောင်တို့လရောင်တို့စောင့်နေတဲ့တခါတည်းဘရုံမှာကြာတို့ကုမှုဒရာကြာတို့လို့နေအောင်လရောင် လာလိုက်တာနဲ့ तू က ready ပွင့်ပြီးသားပဲအခုလဲသူ့ရဲ့အတိတ်တုန်းက ရှုခဲ့ဘူးတဲ့ပါရမီတွေအဟုန်တွေသူတို့မှာရှိထားလို့အတိတ်ဘဝတွေတုန်းကနော်ဒီလိုအတုပါတွေဒါမျိုးတွေကိုရှုထားတဲ့ပုံကိုယ်တွေသူတို့တန်တာမှာလှုပ်ထားတော့အခုဖះရှင်ကိုရောမြတ်ကြီးကကဲခြေသားလာလာလာဆိုပြီးတော့တခါတည်းခန္ဓာကိုယ်ကနေပြီးတော့အကုန်လုံးတခါတည်းတရားဆက်ပြလိုက်တဲ့အချိန်ကျတော့မက်မက်ညာပူညာတခါတည်းရ အဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေကလည်းအခုဒီ32ကုဋ္ဌာသကမ္မထာကြီးကို ဖြစ်နိုင်ရင်တော့ကိုယ်အိမ်မှာနေရင်းနဲ့ညံပေါက်အောင်ညံပေါက်အောင်ဆိုတာဘလို့ပေါက်အောင်မလဲအဲ့ဒါကို အပြန်ပြန်အလှန်လှန်ဆင်ញင်သုံးတိုက်ရင်းနဲ့ဟောဒီခန္ဓာကိုယ်ကြီးကို အပုတ်ကြီးအပွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးလို့ညံထဲမှာပေါ်လာအောင်ရှုရမှာ ထင်ထင်ရှားရှားကြီးကိုယ့်ရဲ့မျက်စိနဲ့ပကတိမျက်စိနဲ့မဟုတ်ဘဲနဲ့ဉာဏ်မျက်စိနဲ့ကြည့်လိုက်တာနဲ့ပုတ်နေတာကြီးပွားနေတာကြီးပိုးတွေစားနေတာကြီးလောက်တွေစားနေတာကြီးကိုဉာဏ်ထဲမှာမြင်ပြီးတော့ဒီခန္ဓာကိုယ်ကြီးကဩတကယ်တမ်းကျတော့အပုတ်ကြီးပါလားအပွားကြီးပါလားပကတိမျက်စိနဲ့ကြည့်တော့ပုတ်တယ်လို့မမြင်ဘူးပွားတယ်လို့မမြင်ဘူးဒါပေမဲ့ဉာဏ်မျက်စိနဲ့ကြည့်လိုက်တာနဲ့ ပုတ်တာတွေပွာတာတွေလောက်စားတာတွေပိုးထိုးတာတွေအဲ့ဒါတွေကိုပဲမြင်မယ်အဲ့ဒီလိုမြင်လာအောင်ဦးဇင်းတို့တရားတော်မတွေကို အထုတ်စေခြင်းပါတယ်ဒီအတုပကမ္မထန်နေဒီ32ကုဋ္ဌာသတွေအထုတ်ရင်းနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးမှာဘာတစ်ခုမှตายဖွယ်မရှိနှစ်သက်ဖွယ်မရှိဉာဏ်ထဲမှာပိုင်းပိုင်းခြားခြားကြီးကိုအဲ့လိုမြင်သွားရင်ဦးဇင်းတို့တရားတော်မတွေဒီဘဝမှာ နိဗ္ဗာန်ရအောင် ကြိုးစားမယ်ဆိုလဲဦးဇင်းတို့ဒါလမ်းကြောင်းကြီးပေါ်တက်ပြီနော်လမ်းကြောင်းကြီးပေါ်စပြီးတော့တက်ပြီဒီခန္ဓာကိုအပုပ်လို့မြင်လာပြီအပွားလို့မြင်လာပြီနော်ပိုးတွေထိုးနေတာတွေလောက်တွေစားနေတာတွေဒါတွေမြင်လာပြီဆိုရင်ရှေ့လျှောက်နှီးပြီဒါဦးဇင်းတို့လည်းအဲအရင်ကဒီဟာတွေမြင်အောင်ဦးဇင်းအားထုတ်ခဲ့ပါတယ်အယုသူတွေကိုလည်းမြင်အောင်ဒီအာတုဘတွေလည်းမြင်အောင်အဲ့ဒါမျိုးတွေအားထုတ်တာတော့ဒကာတော်မတွေလည်းအော်ဒီနားမှာဒီလိုရှုရင်ဒီလိုမြင်ပါလားဆိုတာ နော်အဓိကတော့တမာဒီလေးလဲအားကောင်းမယ်ဆိုရင်အဲသူ့ဟာသူဟိုတမာဒီကလည်းအားကောင်းအောင်ကတော့အိမ်မှာနေရင်အကျဉ်းချင်းပွားနေရင်လည်းသူ့ဟာသူတမာဒီတက်လာမှာပါပဲနော်အကျဉ်းချင်းပွားနေရင်လည်းအဲ့ဒါအကျဉ်းချင်းကိုယ့်ရဲ့ခန္ဓာကိုယ်ကြီးပေါ်မှာအကျဉ်းချင်းပွားနေရင်ပွားနေရင်လည်းကိလေသာတဏှာရာဂကို အောင်နိုင်ပါတယ်နော်ဒီတတန္တရာလို့ဒီကိလေသာတွေနှိမ့်ဆက်လို့ဒုက္ခခံနေရတာဒီကိလေသာတွေအနှိမ့်ဆက်ခံနေရတာအခုတော့ ကိုကသေးသေးချာချာပွားများပြီးတော့လှုပ်လိုက်မယ်ဆိုရင်တော့ကိုယ့်ရဲ့တန်တန်မှာဒီလက္ခဏာတွေအကုန်မြင်နိုင်ပါတယ်ဒါကြောင့်မို့အခုဦးဇင်းတို့နောက်ထပ်၅ခုထပ်ပြီးတော့ဦးဇင်းတို့ရှုွက်ကိုထပ်သွားပါမယ်ဥမဥဒိန်အစာတိဥမဥဒိန်အစာတိအစာဟောင်းဥနောက်ဥမဥဒိန်အစာတိအစာဟောင်းဥနောက်

မွေမွေကိုသွေးပြည့်နေတဲ့ကျင်းကြီးထဲမှာအရေကုန်တွေခွာပြီးတော့ထည့်ထားသလိုပဲတဲ့လေကြောင်းမှဝိဆာမဲ့တိုင်အောင်ကိုတွင်၌တည်သောယောက်ျားအား32တောင်မိန်းမအား28တောင်ရှိသော20တပတ်ခွေ၍နေသော ဖြူသောအဆင်းရှိသောဥမာတဲ့လေချောင်းကနေပြီးတော့ဟောအောက်ကကျင်ကြီးကျင်ငယ်ဆွနဲ့ဝိဇဝက်တိုင်အောင်ယောက်ျားတွေမှာဥမရဲ့အရှိက30နဲ့2တောင်းအမျိုးသမီးတွေမှာ20နဲ့8တောင်းအဲ့ဒီဟာ20နဲ့တပတ်ခွေးနေတာတဲ့ခန္ဓာကိုယ်ကြီးတဲ့ အဲ့ဒီဥမဆိုတာ22ပတ်ခွေ၍နေသောအယောင်အဆင်းကဘာအဆင်းရှိလဲဖြူတဲ့အဆင်းရှိတယ်တဲ့ဥကြီးတွေအဲ့ဒီယောက်ျားတွေ20 32တောင် အမျိုးသမီး28တောင်ဆိုနဲတဲ့အရှိကြီးမဟုတ်အဲ့ဒါခန္ဓာကိုယ်ကြီးထဲမှာ20နဲ့တပတ်တောင်ပတ်ထားတာတဲ့အဲ့ဒီဥမနော်အဲ့ဒီဥမကြီးဟာကဲညံနေကြည့် ဘာများနှစ်သာတာရှိဘာများตายာပွဲရှိယွန်စရာကြီးပဲနှစ်သက်စရာကြီးပဲဘာမှအနှစ်သာရမရှိတဲ့အဲ့ဒါကြီးကိုဦးဇင်းတို့ကရှုရမယ်နော်အဲ့ဒါဖြူသောအဆင်းရှိသောဥမနော်ဥဥမဥသိအန္တကုဏခြေစုပ်ကြိုးဝန်းကို ဖွဲ့သောကြိုးသေးကဲ့သို့21ပီပတ်ခွေရာ၌ ဥမကို ဖွဲ့သောမှော်မြစ်တူ ဖြူသောဥသိမ့်နော်အဲ့ဒါကဥသိမ့်ခြေတုပ်ကျိုးကို ဖွဲ့သောကျိုးသေးကဲ့သို့သေးသေးလေးတွေကျိုးသေးကဲ့သို့22ဘတ်ခွေရာ၌ဥတွေ22ဘတ်ခွေတဲ့ဥမကို ဖွဲ့စည်းထားတာနော်မော်မြစ်အတူ ဖြူသောဥသိမ့်တဲ့အဲ့ဒါဥမရဲ့ဥသိမ့်ရဲ့နော် အဲ့ဒီဥသိန်းတွေကလည်းပဲယွန်တရားပဲဆက်ဆုပ်เสียရပဲဒီဥကြီးတွေဥသိန်းတွေဥမတွေဥသိန်းတွေဖြုတ်အပြင်မှာခြကြည့်ညံနဲ့ခြကြည့်ဘလောက်ယွန်တရားကောင်းမှလဲအခုခန္ဓာကိုယ်ထဲမှာနေလို့ตายဝယ်လို့ထင်နေတဲ့ဒီခန္ဓာကိုယ်ထဲကအခုဥမတွေဥသိန်းတွေဆွဲထုတ်အပြင်မှာပုံကြည့်ဒါညံနဲ့အဲ့လိုခြကြည့်ညံနဲ့ခြကြည့်လိုက်ရင် ဒီခန္ဓာကိုယ်ကြီးတဲ့ရှိတဲ့အရာတွေမှန်သမျှခန္ဓာကိုယ်ပေါ်နေနေတော့မယ်သူကတာယာဝယ်ထင်တာခန္ဓာကိုယ်ကနေအပြင်ထောက်ကြည့်လိုက်ရင်ဘာမှကိုတာယာဝယ်မဟုတ်တော့တွေတွေနှက်တွေခန္ဓာကိုယ်ကြီးတဲ့နေတော့သူကသူပဲတာယာဝယ်ထင်တာအပြင်ထွေးကြကြည့်အပြင်ဩယွန်တရားကြီးပဲဟောဒီခန္ဓာရဲ့သဘာဝကအဲ့ဒီလို အတွင်းထဲရှိနေရင်အကုန်လုံးအဲ့ဒါက တာယာဝယ်လို့ထင်နေတာငါကိုလို့ထင်နေတာငါဟာလို့ထင်နေတာငါဥစ္စာလို့ထင်နေတာဒီဟာကိုပဲချောတယ်လို့ထင်ညာလှတယ်လို့ထင်ညာတာယာဝယ်လို့ထင်ညာဖြစ်နေတာတကယ်တမ်းကြတော့အဲ့ဓာတွေဟာဘာမှအနှစ်သာရမရှိဘူးအကုန်လုံးအပြင်ချကြည့်တာယွန်တရားကြီးလဲတော်မကြည့်ခြင်းဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးကို အတွင်းအပြင်မြန်လှန်ပြီးတော့တခါတည်းလမ်းမြန်လျှောက်သွားရင်တခါတည်းကြီးကနေတော့မနေမောင်းနေရမှာလေ ကြီးကနေနော်လာပြီးတော့ဟိုကထိုးကြဒီကစိတ်ကြနေနေမှာခန္ဓာကိုယ်ရဲ့သဘာဝအဲ့လိုတဲ့ဒါမြတ်စွာဘုရားမိန့်ထားတာနော်ခန္ဓာကိုယ်ကြီးကကိုယ့်အကိုဒီခန္ဓာကိုယ်ကြီးကိုယွန်နေရာကြီးလို့မြင်နေရဆက်ဆုပ်စရာကြီးလို့မြင်နေအောင်ကိုဒါလှုပ်ယူရအဲ့လိုမမြင်သေးလို့ဒီပေါ်မှာတဏှာတွေနဲ့တွေ့တာနေတာကန့်ညိနေတာနော်အဲ့ဒါကြောင့်ဥမရဲ့ဥသိရဲ့ ဥမဥဒိဥဒရိယံကအစွန်းနှစ်ဖက်၌ကံ၍ညှစ်အပ်သောဆိုသောပစိုးဤအလဲအဖုကဲ့သို့တဲ့နှစ်ဆက်တစ်ပတ်ခွေသောဥမဤအလဲအဖုဟုဆိုအပ်သောသုံးသက်နှစ်ပါးသောပိုးမျိုးတို့ဤနေရာတဲ့အစာသေးအိမ်၌တည်သောခွေးသက်ခြင်း၌ခွေးအံဘက်ကဲ့သို့မျိုးအပ်သောအစာသေးတဲ့နော် အစာသစ်ကအဲ့ဒီအဆိုးကိုတဲ့အစွန်းနှစ်ဖက်ကနေကင်ပြီးတော့ရေညှက်လိုက်တဲ့အခါကျတော့စိုးတော့ပစိုးကြီးအလဲအဖုကဲ့သို့တဲ့စိုးနေတဲ့ပစိုးကိုတခါတည်းဟိုဘက်ထိပ်ဒီဘက်ထိပ်ကနေအရေညှက်လိုက်တဲ့အခါကျတော့အလဲကောင်းကလေဟဝင်တော့အလဲကောင်းကဖုနေတာအဲ့ဒီဖုနေတဲ့ဟာမျိုးပဲတဲ့20ဘတ်ခွေတော့ဥမရဲ့အလဲအဖုဆိုတော့တဲ့ အဲ့ဒီမှာအလဲမှာဖောင်းပြီးတော့ပုနေတာဘာလို့လဲဆိုသူကအဲ့ဒီမှာအစာတွေစားလိုက်တဲ့အစာတွေအဲ့နာမှာသွားတည်တာ32ပါးသောပိုးမျိုးတို့ဤနေရတဲ့အဲ့နာမှာနေတာပိုးက32မျိုးတဲ့နော်ပိုးက32မျိုးအဲ့ဒီပိုး32မျိုးသောပိုးတွေအဲ့နေရာမှာနေတာအလုံးခန္ဓာကိုယ်တစ်ခုလုံးဆိုအကောင်ရေပြောတာပေါ့အမျိုးပေါင်း80 အမျိုးပေါင်းပိုးမျိုး80နော်ပိုးမျိုး80တရားမိယာနော်ပိုးမျိုး80ရဲ့တရားနေရာမိယာနေရာဒီခန္ဓာကိုယ်ဆိုတာပိုးကောင်နေတန်ကောင်နေလောက်ကောင်နေနော်အကုန်လုံးအဲ့ခန္ဓာကြီးထဲမှာရှိတယ်အဲ့ဒီ32ပါးသော ပိုးမျိုးတို့၏နေရာ အစာသစ်အိမ်၌တည်သော ခွေးသခြင်း၌ခွေးအံဘက်ကဲ့သို့တဲ့ ခွေးတွေအန်ထားတဲ့ဟာမျိုးအစာသေးတဲ့အဲ့ဒီအစာဝတ်သစ်တွေကိုလည်းညံနဲ့ကြည့်ပြီးတော့အော်ဒီခန္ဓာကြီးထဲမှာရှိနေတဲ့ဒီစာသစ်တွေဟာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားအဲ့လိုရှုရမယ်တဲ့နော်နောက်ပြီးတော့အစာဟောင်းကဏီတန်ကြည်တော့၌ထက်အပ်သောမြေညက်ကဲ့သို့ဥမိုက်အဆုံးအဆောက်ရှိတဲ့ခါမျှရှိသော အစာဟောင်းအိမ်၌တည်သောအစာသစ်မှကြက်၍ကြာသောအစာဟောင်းတည်ဟုသောကျင်ကြီးတဲ့စောသောအစာသစ်တွေကနေမှနော်တဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဓာတွေကချက်လိုက်တော့ကျင်ညက်သွားပြီးတော့တခါတည်းနော်ကြည်တော့မှထက်အပ်တဲ့မြေညက်ကဲ့သို့ဝါကြည်တော့တေထဲမှာထက်ထားမြေညက်လို့အဲ့ဒီဥမရဲ့အဆုံးအောင်ဆုံးမှာအစ်ရှစ်လက်ရှစ်သက်ခမ်းမြရှိတဲ့ အစာဟောင်းအိမ်အဲ့ထဲမှာတည်တယ်အဲ့ထဲမှာကြော အစာဟောင်းတဲ့ကြောဘာရှိလဲဆိုတော့မစင်နေကျင်ကြီးတွေရှိတယ်အဲ့ဒီမစင်ကျင်ကြီးတွေဟာလဲယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားလို့အဲ့လိုရှုရမယ်တဲ့နော်ကျင်ကြီးနော်ကျင်ကြီးတွေမထလုံကံတဲ့နော်အစာသေးအစာဟောင်း ပြီးတဲ့အခါကျတော့မတ်ထလုံးကန်းဆိုတော့ဥနောက်တဲ့ဘူးအုံ၌ထက်အပ်သောမုံညက်ဆိုင်တန်တန်ခေါင်းကုန်တွင်၌ချုပ်ချောင်းလေးခုကိုမှီ၍တည်သောမုံညက်ဆိုင်အတူဖြူသောအုံနောက်တဲ့ဒါခေါင်းထဲမှာရှိနေတဲ့အုံနောက်တွေနော်စိတ်အုံနောက်၊နွားအုံနောက်၊ခွေးအုံနောက် အုံအုံနောက်အုံနောက်တွေအဲ့ဒီလိုပဲဖြူသောအစင်းရှိတဲ့အဲ့ဒီအုံနောက်တွေတဲ့အဲ့ဒါဘယ်မှာရှိလဲအဲ့ဒါဥကောင်းထဲမှာရှိတာနော်ကျင်ကြီးတွေကျင်ငယ်တွေကတော့ဒါဝမ်းရဲ့အတွင်းထဲမှာရှိတယ်အစာတစ်တွေအစာဟောင်းတွေကလည်းဝမ်းထဲမှာရှိတယ်နော်ဥမတွေဥသိန်းတွေကလည်းဝမ်းထဲမှာရှိတယ်အဲ့တော့ဒီနေ့ဒီ၅ခုကိုဒါဥမဥသိန်းအစာတစ်အစာဟောင်းဥနောက်ဥမ ဥသိအစာသေးအစာဟောင်းဥနောက်တေချာမှတ်ပါမယ်နော်ငါပြောဥမာဥသိအစာသေးအစာဟောင်းဥနောက်ဆိုပြီးတော့ဒီနေ့အဲ့ဒီ၅မျိုးကိုဦးဇင်းတို့တရားဓမ္မတွေတရားရှုပါမယ်ဒါကြောင့်မို့ဒီမြတ်စွာဘုရားပေးခဲ့တဲ့ဒီကမ္မထံတရားတွေပေါ့ပေါ့တန်းတန်းလို့မထင်ပါနဲ့တန္တရာဝကြီး လွတ်စေနိုင်တဲ့ဆင်းရဲဒုက္ခအပေါင်းကိုချုပ်ငြိမ်းစေနိုင်တဲ့ဝိပဿနာကမ္မထံတရားတွေပါဒီကမ္မထံတွေကို ပွားတဲ့လူတွေနဲကုန်ပြီเนาะဒါကြောင့်မို့ကိုယ်ခန္ဓာကိုတကယ်တော့ဝိပဿနာပွားများရမယ်အလုံးဘာဝေတ္တပပွားများရမယ်မြတ်စွာဘုရားဘာဝိတာဘုလိကတာအကျဉ်းချင်းပွားနေသံမာချစ်သားတို့ဘာဝိတာဘုလိကတာဂျိမ်ပန်များစွာအကျိန်ပေါင်း သိမ့်တန်းဂရေမြ ကြိမ်ကြိမ်ပွားပြီးတော့ပွားရင်ပွားရင်ပွားရင်ပွားရင်နဲ့ခန္ဓာကိုယ်မှာညံတွေကသက်ဝင်ပြီးတော့အပုတ်ကြီးလိုမြင်ရလားအပွားကြီးတွေမြင်လာမယ်ယွန်တရားတွေမြင်လာမယ်ဆက်ဆုပ်စရာတွေမြင်လာမယ်ဆိုရင်ဒီတန်တရာကြီးကလွတ်တော့မှာပါတဏဘာဒဒိဋ္ဌိဒီတရားတွေရဲ့လွတ်ဖို့ရာအတွက်နော်ဒီတန်တရာကိုချက်ထွင်တတ်တဲ့ပပ္ပင်္စာတရားလို့ခေါ်တဲ့တဏရယ်မာနရယ်ဒိဋ္ဌိရယ် အဲ့ဒါကိုအခုရှုနေတဲ့အချိန်တွင်းမှာလည်းလွတ်နေပါတယ်တည်ငါအဖြစ်နော်ဥမာတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဥသိန်းတွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဒီအစာသစ်တွေအစာဟောက်ဆိုတဲ့ကျင်းကြီးတွေနော်အုံနှောက်တွေဒါတွေဟာယွန်စရာဆက်ဆုပ်စရာပါလားငါကိုမဟုတ်ပါလားငါဥစားမဟုတ်ပါလားလို့အကြိမ်ကြိမ်ပွားနေရင်အဲ့ပွားရင်ပွားရင်နဲ့အဲ့ပွားနေတဲ့အချိန်မှာတည်ငါတည်ငါလေးမှာ အဲ့ဒီတဏှာရော မာနာရောဒိဋ္ဌိရောဘာမှကိုကတ်လို့မရလို့မြတ်စွာဘုရားကအဲ့ဒါခြေသားတို့အဲ့ဒီဟာကို ပွားနေရင်မင်းတို့အမြိုက်နိဗ္ဗာန်ကိုသုံးဆောင်နေတာပဲလို့ပြောတာအမြိုက်နိဗ္ဗာန်အမြိုက်နိဗ္ဗာန်ဆိုတာ ခြေသားတို့တဏှာမာနဒိဋ္ဌိကင်းရာကို ပြောတာတဲ့အခုလည်းပဲဟောဒီကာယကတာတတိဆိုတဲ့ဒီတရားကို အခုဩဥဒိန်နေယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားဉာဏ်နဲ့ကြည့်အဲ့ဒီဥတွေကို တခါတဲ့ဥသိန်းတွေဥမတွေဟောဒီဥမတွေကလည်းယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားအစာသစ်တွေကလည်းယွန်စရာကြီးဆက်ဆုပ်စရာကြီးအစာဟောင်းဆိုတဲ့ဂျင်းကြီးတွေကလည်းယွန်စရာဆက်ဆုပ်စရာကြီးနော်ဥနောက်တွေကလည်းယွန်စရာဆက်ဆုပ်စရာကြီးလို့အဲ့ဒီလိုပွားနေတဲ့အချိန်မျိုးမှာအဲ့ဒီတဏမာနဒိဋ္ဌိကဝင်ခွင့်ကိုမရလို့နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကချက်သားတို့အဲ့ဒီအချိန်မှာပွားနေတဲ့အချိန်ဟာရှုနေတဲ့အချိန်ဟာတဏမာနဒိဋ္ဌိ ကင်းတယ်လို့အဲ့ဒါအမြိုက်နိဗ္ဗာန်ကိုသုံးဆောင်နေတာနဲ့အတူတူပါပဲအဲ့ဒါကြောင့်မို့ဒီကာယကတာတတိကာနုပတနာကိုငါဖះဘလောက်ပွားစေခြင်းလဲဆိုရင်စီခွက်ကိုတခါတည်းအနာရမြအပြည့်ကင်ပြီးတော့ဟိုဘက်ထိတ်ကိုလမ်းလျှောက်ရတဲ့ပုံကိုဟာဟာဒီစီခွက်ကနေတတိကိုမလွတ်တန်းကိုသူကကြည့်နေရစီလေးတစ်ပေါက်အာယုံကဘေးရောက်သွားလို့ သွားနေရင်နဲ့စီလဲတစ်ပေါက်ကြရင်နောက်ကတတ်ခံရမှာနောက်ကလူကဓာတ်နဲ့ခုတ်တတ်မှာကြောက်တော့သေမာကြောက်တော့တခါတည်းပဲအဲ့ဒီစီကွက်ကနေတတိမလွတ်တန်းထားပြီးဟိုဘက်ကန်းရောက်အောင်သွားသလိုဟောသင်္ချက်သားတို့လည်းအဲ့ဒီလိုကိုတတိကို မလွတ်တန်းပွားနေတမ်းပါမြတ်စွာဘုရားကဒါဆုံးမခဲ့တယ်အဲ့ဒါကြောင့်မို့ယနေ့ဦးဇင်းတို့တရားတော်မှာပေါင်းသူတော်ကောင်းတို့တွေဒီကိုယ့်ရဲ့တန်တမ်းမှာ ကိလေသာတဏှာယာကကိုအောင်နိုင်တဲ့တဏမာနဒိဋ္ဌိတွေအမြင့်ပြတ်သွားစေနိုင်တဲ့32ခုဒါသကမ္မထံကြီးကိုကြင်ကြံကြိုးကိုပွားများအထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါဗျာဌာနမေ ကမ္မထာနာမေသန္တိသန္တိဒေထာဒေထာနန္တာရာသံသာရာဘုဒ္ဓဒုက္ခတောဝိတာဒုက္ခတောမောဇနာထာယမောဇနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေ အန္တေအန္တေဒေထဒေထသန္တာရသန္တာရဝိတာဒုက္ခတောဝိတာဒုက္ခတောမောဒနာထာယမောဒနာထာယတတိယံပိတတိယံပိကမထာနမေကမထာနမေအန္တေအန္တေဒေထဒေထ တန္တာရတန္တာရဝတ္တဒုက္ခတောဝိတ္တဒုက္ခတောမောဇနာထာယမောဇနာထာယခန္ဓာကိုဤခန္ဓာကိုမြတ်ဖုံးမောမြတ်ဖုံးမောဒီညိုလူရမာဤဖယာဒီညိုလူရမာဤဖယာတရားမှယေတရားမှယေအထိုင်တွင် တထိုင်တွင်အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာဖျာသမားဆရာသမားအရိယာများကိုအရိယာများကိုယမမိသမျှယမမိသမျှကောင်းဗန္တကောင်းဗန္တဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသမျှငါပြုသမျှ ညာလထောတော်ညာလထိုတို့ဤကုသိုလ်သည်ဤကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေးဇူးပြုပါစေတည်းအမြန်ကျေးဇူးပြုပါစေတည်းတတ္တလောကတတ္တလောကဤသည်မြအာဤသည်မြအာဒါနသီလဒါနသီလ ညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေတေင့ဝေတိတေင့ဝေတိမသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်းအာနှင့်ဒူစွာငါနှင့်ဒူစွာမြတ်တတဝါတို့မြတ်တတဝါတို့သံသာဒုက္ခ ချမ်းသာဒုက္ခလူတိုင်းရ၍လူတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်အေးရွှေလန်းကြပါစေတည်းငြိမ်အေးရွှေလန်းကြပါစေတည်းတေခြင်းကိုဆောင်တေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည်မရှောင်ညာနေမရှောင်ညာနေ သေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှာမပါတကားဉာဏ်စွာတရားရှုမပါတကားဉာဏ်စွာတရားရှုမပါတကားသာဓုသာဓုသာဓု မိရဲ့အိတ်တရားဖို့စိတ်တိုင်းကြအောင်ပြင်ပါမိမိရဲ့အထိုင်အိတ်တရားဖို့ကိုကြာကြာနာနာစိတ်တိုင်းကြအောင်ပြင်ခါကြီးဆန့်လည်းမထားနဲ့ကိုယ်လည်းမထားနဲ့သူ့ရဲ့တာမန်ထိုင်လေးပဲသူ့သဘာဝအတိုင်းနေထိုင်ထားညနေကြောကြီးတွေလည်းတင်းမထားနဲ့ခေါင်းကြောကြီးတွေတင်းမထားနဲ့ ပခုံးကြောတွေလေပင်ကြောတွေတင်းလည်းမထားနဲ့ညှက်လည်းမထားနဲ့အဲ့ဒီပခုံးကြောလေပင်ကြောခေါင်းကြောကြီးတွေတင်းထရာညှက်ထရာတွေအကုန်လုံးဖြေချထားလျှော့ချထားအလုံးဖြေချလျှော့ချတင်းနေတာတွေကို ဖြေချလျှော့ချပြီးတော့စိတ်ကိုငြိမ်အောင်ထားအေးအောင်ထား 这个牛，牛，这个牛羊差别。

ထဲမှာအစာတွေမျိုးချရာ နေရာနေအောက်ကျင်ကြီးကျင်ငယ်ဆွန့်ရာဝိသမက်အထီအောင်ဥကြီးအရှိယောက်ျားတွေက32တောင်မြို့သမီး28တောင်အဲ့ဒီတောင်ရှည်တဲ့ရစ်ရစ်ရစ်ရစ်ပြီးခွေပြီးထထတာ20နဲ့တရစ်ရှိတဲ့အဲ့ဒီဥတွေ ဉာဏ်နဲ့လှမ်းကြည့်။အော်ဒီခန္ဓာကိုယ်ကြီးထဲမှာမွေကြီးအရေကုန်ချွတ်ပြီးတော့ခွေထားသလိုပဲ။မွေကို အရေကုန်ကို ခွာပြီးတော့ခွေထားလိုက်တဲ့အခါကျတော့အဲ့ဒီအခွေကြီးလိုပဲ။ဥတွေဟာဒီထဲမှာဘာမှအနှစ်သာရမရှိဘူး ဒီဦးရေဟာယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားဘာမှအနှစ်သာရမရှိပါလားဦးရေဟာယွန်တရားကြီးပါလားဆက်ဆုပ်ဆရာကြီးပါလားဉာဏ်နဲ့စင်ញင်ကြည့် သုတ္တကိုယ်ရခန္ဓာကိုယ်ရဲ့အဲဒီဦးကြီးအခွေလိုက်အခွေလိုက်ရှိနေဦးကြီးဟာငါကိုလားငါဟာလားငါဥစ္စာလားဘာမှအနှစ်သာရရှိလို့လဲဘာမှအနှစ်သာရမရှိဘူးဘာမှတာယာပွဲမရှိဘူးအဲ့ဒါကြီးယွန်လျာကြီးဆက်ဆုပ်เสียအဲ့ဒီဦးကြီးကိုအကုန်လုံးဆွဲထုတ်ပြီးတော့အပြင်ကိုချကြည့်အခွေလိုက်အခွေလိုက်အခွေလိုက် နွားဦးခွေးဦးဝက်ဦးကြက်ဦးအတူတူပဲဘာမှတာယာဝယ်မရှိဘူးအဲ့ဒီဦးကြီးဟာယွန်စရာကြီးပဲဆက်ဆုပ်စရာကြီးပဲအဲ့ဒီဦးကြီးဒီတိုင်းသာထုတ်ပြီးတော့ခြားထားကြည့်ရေကောင်တွေကအုံအုံအုံအုံနဲ့ဟောလာအုံလိုက်တော်တော်ကြာကြိုက်ကြည့်နေအဲ့ဒါကြီးကိုတိုင်းထိုင်းထိုင်းထိုင်းနဲ့တခါတည်း ရင်ကောင်းတွေကတယုံကြပြီးခဏလုံးနဲ့ဖောဖောဖောဖောဖောဖောဖောဖောလောက်တွေတက်လာမှာလောက်တွေကြလာယုံတရားဆက်ဆုပ်เสียရှိတဲ့ခန္ဓာကြီးဘာမှ အနှစ်သာရမရှိတဲ့ခန္ဓာကြီးအပုတ်ခန္ဓာကြီးအပွားခန္ဓာကြီးအဲ့ဒီအပုတ်ပွားတွေစုဝေးနေတဲ့ခန္ဓာကြီးအခုအဲ့ဒီဥတွေဆိုတဲ့အပုတ်တွေနေတာ အဲ့ဒါကြီးကိုအပြင်မှာချတာဒီတိုင်းလက်နဲ့တို့ဟွန်းယွန်လိုက်တာမတို့ချင်းလက်နဲ့ကင်ကြည်သားမှာအာမကင်ကြည်ကဲตายာပွဲဆိုကင်ကြည်မှာပေါ့ထိကျင်မှာပေါ့ตายာပွဲမဟုတ်လို့ယွန်ပွဲတွေဖြစ်နေလို့ဆက်ဆုပ်ပွဲတွေဖြစ်နေလို့အပုတ်ကြီးတွေအပွားကြီးတွေဖြစ်နေတာဒီဥတွေဟာယွန်စရာပဲဆက်ဆုပ်စရာပဲလို့ အဲ့ဒါကိုမြင်အောင်ရှုဉာဏ်ထဲမှာနှလုံးသွင်းကိုယ်တွေကိုယွန်တရားဆက်ဆုပ်စရာတွေမြင်နေအောင်ကြည့်ယွန်တရားတွေဆက်ဆုပ်စရာတွေကိုယ်ခန္ဓာကိုယ်ကိုအကြိမ်ကြိမ်ပွားပေးရယွန်ဝယ်ဒီဆက်ဆုပ်ွယ်ဒီမြင်နေအောင်ပွားဦးတွေဟာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလား အိုရီထိုးရမယ်သဘောကြီးပါလားလောက်ဒီစားရမယ်သဘောကြီးပါလားအဲ့ဒါကြီးဒီအပြင်မှာခြားကြည့်ညံနဲ့ခြားကြည့်အိုရီထိုးရမယ်လောက်ဒီစားရမယ်ကျင်ကြီးတွေကျင်ငယ်တွေထက်ထားရအိတ်ကြီးအဲ့ဒါအိတ်ခွန်ကြီးနဲ့တူတယ်မစင်နေကျင်ကြီးတွေထည့်ထားရမယ်အရာကြီးအပုတ်ကြီးအပွားကြီးယွန်တရားကြီးဆက်စုပ်เสียကြီး တယ်အဲ့ဒါကိုမြောင်ကြည့်မြောင်ကြည့်သုံးသက်ဒီဥရိဟာယွန်ရာကြီးပါလားဆက်ဆုပ်ဆရာကြီးပါလား ဉာဏ်နဲ့ကြည့်ကြည့်ကြည့်ကြည့်ပြီးသုံးသပ်အတွင်းထဲမှာရှိနေအဲ့ဒီဥတွေဟာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားယွန်တရားဆက်ဆုပ်စရာကြီးပါလားငါကိုလည်းမဟုတ်တယ်ငါဥစားလည်းမဟုတ်တယ်ယွန်တရားဆက်ဆုပ်စရာကြီးပါလားလို့အဲ့ဒီတို့အဲ့ဒါအချိန်ချင်းသုံးသပ် ဥမာကြီးကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားဒီဥမာကြီးကယွန်တရားဆက်ဆုပ်ဆရာကြီးကိုရှုပြီးတော့ဥဒိန်နဲ့ဥဒိန်ဆိုတဲ့ဟာတွေလည်းအဲ့ဒီဥမာကြီးတွေကိုတခါတည်းကိုဘေးကို ပြုတ်ပြက်မသွားအောင်သူကနေမှပတ်ရစ်ထိန်ပြီးတော့မှတခါတည်းအဲ့ဒီအခွေတွေမပြုတ်သွားအောင်လို့ ခြီတိကျိုးငယ်ကျိုးတစ်ချောင်းလိုပဲပတ်လေဥခွေတွေကိုမပြက်အောင်ရှက်ပွေလိန်ချုပ်တခါလေလိန်ပြီးတော့သူကချုပ်ထားတာအဲ့ဒီဥဒိန်နေရှိတယ်အဲ့ဒီဥဒိန်နေရလဲယွန်နေရာကြီးပါလားဆက်ဆုပ်ဆရာကြီးပါလားနော်အဲ့ဒီဥဒိန်နေဟာယွန်နေရာကြီးပဲဆက်ဆုပ်ဆရာကြီးပဲဒီဥမာကြီးတွေကို ဖွဲ့ရှက်လိန်တုတ်ပြီးတော့ပြေထွက်မသွားအောင်လှုပ်ထားတဲ့ဥဒိန်လေးတွေရှိတယ်အဲ့ဒီဥဒိန်တွေကလည်းယွန်တရားဆက်ဆုပ်เสียပါတကားဥမာကလည်းယွန်တရားဆက်ဆုပ်เสียနော်မွေရဲ့ခေါင်းဖြတ်ထားတဲ့မွေကြီးအရေကွန်ချွတ်ပြီးတော့ခွေထားတယ်လို့ရှည်လျားတဲ့20တထပ်ရှိတဲ့ ဒီဥကြီးရဲ့အခွေကြီးတွေဉာဏ်နဲ့ကြည့်ဒီဥမာကြီးတွေဟာယွန်စရာကြီးဘာလားဆက်ဆုပ်စရာကြီးဘာလားအဲ့ဒါကိုအကျိန်ဉာဏ်ရှုရတယ်အဲ့ဒီဥတွေကိုတခါတည်းဘေးပြက်ထုတ်ပြီးလွင့်စင်မသွားအောင်အဲ့ဒီမှာခြီတုပ်ပြီးတော့ဘေးကနေထိမ့်ပေးတဲ့ဥသိမ်းအဲ့ဒါဥမဥသိမ်း အဲ့ဒီဥသိဏ်တွေဟာလည်းယွန်နေရာကြီးပါတကားဆက်ဆုံစရာကြီးပါတကားအဲ့လိုပွားပေးရမယ် ဒီတိုင်းပွားလို့ညံနဲ့မထင်လို့ရှိရင်အပြင်မှာညံနဲ့ဖြုတ်ချကြည့်ဥမာတွေကိုလည်းညံနဲ့ထုတ်ကြည့်ရှေ့မှာပုံကြည့်ဥသိန်းတွေကိုရှေ့မှာပုံကြည့်ကဲဒီဥတွေဥမဥမကြီးဟာရှေ့ချထားတဲ့ဥမာကြီးဟာตายာပွဲလားရွန်ရှာပွဲလားညံနဲ့ကြည့်ဩရွန်ရှာပွဲပဲဒါကြီးကြာကြာထားတာနဲ့အမျှပုတ်လာမယ်ပွာလာမယ်ပူတွေစားလာမယ်လောက်တွေစားလာမယ်ကဲအဲ့ဒီဥသိန်းဆိုတဲ့ဟာတွေဥမာကြီးကို ဗတ်ချာလက်ရစ်ပတ်ပြီးတော့လှုပ်ပေးထားတဲ့အဲ့ဒီဥဒိန်ဆိုတဲ့ဟာတွေရောကြည်သန်းအရာတွေကလည်းရှေ့တဘုံပုံကြည့်ဥမာကြီးကိုတဘုံပုံချကြည့်ဥဒိန်တွေကိုတဘုံပုံချကြည့်အဲ့ဒီဥမာကြီးတဘုံဥဒိန်တွေတဘုံအဲဘာများနှစ်သာရရှိတယ်ဘာများตายဝယ်ရှိ အပုတ်ကြီးအပွားကြီးအဲ့ဒါပိုးတွေထိုးရမယ်သဘောကြီးလောက်တွေစားရမယ်သဘောကြီး ယွန်တရားကြီးဆက်ဆုပ်เสียကြီးခန္ဓာကိုယ်ထဲမှာယွန်တရားကြီးတွေဆက်ဆုပ်เสียကြီးတွေမြင်အောင်ကြည့်မြင်အောင်ကြည့်ဘာမှအနှစ်သာရမရှိယွန်တရားဆက်ဆုပ်เสียကြီးကိုယ်ခန္ဓာကိုယ်မြင်အောင်ကြည့်ခန္ဓာကိုယ်ကြီးကိုမုံတော့အောင် ယုံမုံသွားအောင်ရှုရမှာကဲငါခန္ဓာကြီးထဲမှာရှိတဲ့အခုဥသိမ့်နေဥမတွေဘာများအဲ့ဒီဥတွေဟာနှစ်သာရရှိတယ်လေตายာဝယ်ရှိတယ်လေ ညွန်တရားတွေဆက်ဆုပ်เสียရတွေပဲရှိတယ်ဥသိန်းတွေဥမာကြီးတွေညွန်တရားကြီးပါတကားဆက်ဆုပ်เสียရကြီးပါတကားညွန်တရားပဲရှိပါလားဆက်ဆုပ်เสียရပဲရှိပါ အပုတ်ကြီးပဲရှိတယ်အပွားကြီးပဲရှိတယ်ပုတ်ရမယ်သဘောကြီးပွားရမယ်သဘောကြီးယွန်တရားကြီးဆက်ဆုပ်เสียရကြီး ဘာမှအနှစ်သာရမရှိတဲ့အပုတ်ခန္ဓာအပွားခန္ဓာကြီးဉာဏ်နဲ့သုံးသပ်ကြည့်ဉာဏ်နဲ့ဆင်ញင်ကြည့်ပွားဉာဏ်နဲ့သုံးသပ်ဆင်ញင်ပြီးတော့ပွားပြီးပွားပြီးယွန်စရာတွေမြင်လာအောင်ဆက်ဆုပ်စရာတွေမြင်လာအောင်ဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့ဒီຢာတွေဟာ ဘာမှတာယာပွဲမရှိဘူးဘာမှ နှစ်သက်ပွဲမရှိဘူးတာယာပွဲမရှိ နှစ်သက်ပွဲမရှိတဲ့ဒီဥတွေဥဒိန်နေဥမတွေအဲ့ဒါတွေကိုပွားပေးပါဂျိန်နေပွားပေးပါ ဦးမာတွေဦးသိန်းတွေဟာယွန်ရဆက်ဆုပ်စရာကြီးအဲ့ဒီအစာသစ်တွေစာဝိဇာအစာတွေအဲ့ဒီဦးရဲ့အလဲကောင်လောက်ကျတော့တွားပြီးတော့ဖောင်းပြီးတော့အဲ့ဒီမှာတည်နေတဲ့အစာသစ်တွေခွေးအံပတ်တွေလို့စာဝိဇာတွေဟာဝါကြိတ်ခြေပြီးချွဲတွေတလိပ်တွေနဲ့ရောထွေးပြီးအောက်ရောက်သွားတော့ ငါလည်းခွေးအံပတ်ကြီးလိုပဲတရားမို့စားပွဲလေးကရှေ့မှာမြင်နေရတော့ကတော့ဩဟင်းတွေကကောင်းလိုက်တာလှလိုက်တာကြီးစုပွဲလို့ဗဇာထဲရောက်ဝါပြီးတာနဲ့ပြန်ထွေးကြည့်ယွန်စရာ ဖြစ်တော့တာဟိုးအောက်ကဥထဲရောက်ပြီးသားဆိုတာမပြောတော့နဲ့ပြန်ပြီးမြန်အံပြီးရင်ကိုယ့်အကိုယွန်တော့တာဟော စားပြီးသားပဲစောစောတုန်းက ကောင်းတယ်ဆိုပြီးစားတဲ့ဟာဒီကောင်းမေ့ဆိုတာဒီစားတာခန္ဓာထဲလေရောက်လိုက်ရောဟောဘာမှန်းရှိသေးတယ်ယွန်တရားပဲရှိတော့တယ်ဆက်ဆုပ်เสียပဲရှိတော့တယ်အပုတ်ကြီးပဲရှိတော့တယ်အပွားကြီးပဲရှိတော့ယွန်တရားတွေဆက်ဆုပ်เสียတယ်အပုတ်တွေအပွားတွေဘာမှအနှစ်သာရမရှိတာအဲ့ဒါတွေကိုဉာဏ်နဲ့သေးသေးချာချာမြင်အောင်ကြည့်ဉာဏ်နဲ့သေးချာချာရှု လွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါဘာမှနှစ်သာရမရှိတဲ့ခန္ဓာကြီးပါလားပုတ်ရမယ်ခန္ဓာကြီးပါလားပွရမယ်ခန္ဓာကြီးပါလားအပုတ်ကြီးအပွားကြီးဘာမှနှစ်သာရမရှိတာကြီးအဲ့ဒီစာပြီးသားအစာတစ်တွေကလည်းကဲဘာများနှစ်သာရရှိလို့ဘာများตายရပွဲရှိလို့စာပြီးပဇတ်ထဲရောက်ပြီး ပြန်ထုတ်လိုက်တာနဲ့ယွန်တရားဖြစ်သွားတော့မစားခင်တုန်းကပဲလှတယ်လို့ထင် ကောင်းတယ်လို့ထင်ရတဲ့အရာတွေမှန်သမျှအပြင်ဘက်မှာကြည်ဝယ်ရှုဝယ်တင့်တယ်လို့ထင်ရတဲ့အရာတွေဟောခန္ဓာကိုယ်ပါဇက်ထဲရောက်ပြီးတာနဲ့ဟောဦးထဲရောက်ပြီးတာနဲ့ပြန်ပြီးမြန်အန်ထုတ်အိုးကိုအနတ်တော်ကိုမခံနိုင်ယွန်တရားတွေဆက်ဆုပ်เสียအော်ဒီအစာသစ်တွေဟာယွန်တရားကြီးပါလားဆက်ဆုပ်เสียကြီးပါလား ဘာမှတာယာပွဲမရှိပါလားငါကိုမဟုတ်ငါဥစ္စာမဟုတ်ယွန်စရာဆက်ဆုပ်စရာကြီးပါလားလို့အစာသစ်တွေရဲ့အပေါ်မှာရှုကြည့်ပါကိုယ့်ရဲ့ဉာဏ်နဲ့မှာယွန်စရာလို့မြင်လာအောင်ဆက်ဆုပ်စရာလို့မြင်လာအောင်ရှုပေးပါ စာသစ်တွေကနေမှတခါချက်လုပ်ပြီးတဲ့အခါကျတော့ဟိုးအစာဟောင်းဆိုပြီးတော့မစင်နေကျင်ကြီးတွေဖြစ်သွားတယ်အစာဟောင်းဆိုတဲ့အဲ့ဒီမစင်နေကျင်ကြီးတွေရောကဲဘာမြตายဝယ်ရှိတယ်ယွန်နေရာကြီးပဲရှိတယ်ဆက်ဆုပ်စရာပဲရှိတယ်အဲ့ဒီအစာဟောင်းအိမ်ထဲမှာမစင်နေပြည့်နေတာကျင်ကြီးတွေပြည့်နေတာ မစင်နေကျင်ကြီးတွေယွန်ပွဲဆက်ဆုပ်ပွဲတွေနဲ့ပြည့်နေတဲ့ခန္ဓာအိမ်ကြီးအဲ့ဒါဒါကြောင့်မို့မစင်တုပ်ကြီးထမ်းပြီးသွားနေရတာလို့ပြောတာဘယ်သွားသွားမစင်တုပ်ကြီးထမ်းသွားနေရခုနသွားလဲအိမ်သားလေးရှိလားဟဲ့ဒီနာသွားရင် အပေါ်ပါလေးသွားခြင်းလို့ခုနသွားရင်တခါလေးကြပါအောင်ဟဲ့ဩအဲ့ဒီ ကျင်ကြီးတွေကျင်ငယ်တွေခန္ဓာကြီးထဲမှာရှိလို့အဲ့ဒါကြီးကိုစွန့်ဖို့ရအတွက်အဲ့ဒါကြီးကို ထုတ်ဖို့ရအတွက်အဲ့ဒီကျင်ကြီးကြီးတွေအဲ့ဒါတွေကိုမစွန့်နိုင်ဘူးမထုတ်နိုင်ဘူးဆိုရင်မူကောင်းနေမူဝေကြိုက်အော့အန်းဟောခန္ဓာဆိုတာအဲ့ဒီလိုပဲအဲ့ဒီကျင်ကြီးတွေဆိုတော့အောက်ကအစာဟောင်းအိမ်ကြီးထဲမှာထွက်ကြလာတာ အဲ့ဒီအစာဟောင်းနေအဲ့ဒါတွေကိုယွန်စရာဆက်ဆုပ်စရာကြီးပါလားဘာမှအနှစ်သာရမရှိယွန်ွယ်ကြီးပါလားလို့အဲ့လိုမြင်အောင်ရှု စာသစ်တွေကလည်းယွန်းရဆက်ဆုပ်စရာကြီးပါတကားအစာဟောင်းတွေကလည်းယွန်းရဆက်ဆုပ်စရာကြီးပါတကားနောက်ပြီးတော့ဥနှောက်တဲ့ခေါင်းထဲမှာဖွေးဖွေးကြီးနွားဥနှောက်စိတ်ဥနှောက်ခွေးဥနှောက်ဝတ္တရဥနှောက်အဲ့လိုပဲကိုယ့်ရဲ့ခေါင်းထဲမှာလည်းဥနှောက်တွေရှိတယ်အဖြူရောင်ချင်းရှိတယ်ဥနှောက်တွေဟာကဲအဲ့ဒီဥနှောက်တွေကို ကဲခြာကြည့်ဘာများနှစ်သာရရှိတယ်ဘာများတာယာပွဲရှိတယ်ဦးနောက်တွေဟာယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလားယွန်ပွဲဆက်ဆုပ်ပွဲတွေနဲ့ပြည့်နေပါလားသေးသေးချာချာညံနဲ့သုံးသပ်ကြည့် ဦးနောက်တေဟာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားကိုကောင်းတဲ့ဦးနောက်ထဲမှာမတွေ့ရင်အပြင်အမြင်မှုဓာတ်ကြီးကြည့်အလိုမမရရင်ကိုရှိမှပုံချကြည့်ပြင်ပမှာလည်းကြည့်ပြင်ပမှာယွန်စရာလို့အာယုန်ထဲမှာတွေ့ပြီးသူကိုခန္ဓာကိုပြန်ကြည့်ခန္ဓာငါးကောင်းထဲမှာရှိနေတဲ့ဒီခွေးဦးနောက်နွားဦးနောက်စိတ်ဦးနောက်ဝဲဦးနောက်တွေအဖြူရောင်ကြီးတို့လိုငါးကောင်းထဲမှာလည်းဒါတွေပဲရှိတာပဲ ဒါတွေဟာငါ့ကိုမှုငါ့ဥစ္စာမှုယွန်းစရာဆက်ဆုပ်စရာပဲရှိပါလားလို့သုံးသပ်ညာနဲ့မှသုံးသပ်ပေးသုံးသပ်ရင်သုံးသပ်ရင်နဲ့ညာနေထဲမှာယွန်းစရာတွေမြင်လာမှာဆက်ဆုပ်စရာတွေမြင်လာမှာအပုတ်ကြီးအပွားကြီးမြင်လာမှာအဲ့ဒီဦးနောက်တွေဟာယုံစရာဆက်ဆုပ်စရာကြီးပါလားတေးသေးချာချာရှုပ်ပေးပါ ဦးနောက်တရားလဲယွန်တရားဆက်ဆုပ်เสียပါတကားအစာဟောင်းနေရလဲယွန်တရားဆက်ဆုပ်เสียပါတကားကိုယ်ရကောင်းနဲ့မှရှိနေဦးနောက်တွေယွန်တရားတွေဆက်ဆုပ်เสียတယ်စာဟောင်းနေကျင်ကြီးတွေကျင်ငယ်တွေကျင်ကြီးတွေမစင်နေရလဲယွန်တရားဆက်ဆုပ်เสียစာသစ်တွေကလဲခွေအံပတ်တွေကဲ့သို့ ဦးလေးထဲမှာရောက်နေတဲ့အလဲကောင်းမှာရှိနေဦးလေးရဲ့အလဲကောင်းမှာစားထားတဲ့အရာတွေခွင်းအံပတ်တွေလို့ယွန်တရားဆက်ဆုပ်เสียဦးမာတွေဦးသိန်းနေဩဒီခန္ဓာကြီးထဲမှာရှိတာဘာတစ်ခုမှตายာပွဲဆိုတာမရှိနှစ်သက်ပွဲဆိုတာမရှိယွန်တရားကြီးပါလားဆက်ဆုပ်เสียကြီးပါလား ဘုံကြီးအဘွားကြီးယွန်စရာကြီးဆက်ဆုပ်စရာကြီးဘာမှအနှစ်သာရမရှိတဲ့သဘောတွေပုတ်ရမယ်သဘောတွေပွားရမယ်သဘောတွေ ဥမဥသိအစာသေးအစာဟောင်းဥနှောက်ငါးခုလုံးကိုအနုလုံးအဖြစ်ပွားပါတခါပฏิလုံးအဖြစ်နောက်ကနေပြန်ပြီးတော့ဥနှောက်တွေဟာရှင်တရားဆက်ဆုပ်စရာတွေပဲအစာဟောင်းတွေကလည်းရှင်တရားဆက်ဆုပ်စရာတွေပါတကားဥနှောက် အစာဟောင်းအစာသေးဥသိဥမာဒီ၅မျိုး နောက်ကနေရှေ့ပြန်ရှုရှေ့ကနေနောက်ပြန်နှလုံးသွင်းပြန်ရှု အပြန်မြန်အလှန်လှန်အနှုလုံးပฏิလုံးအပြန်မြန်အလှန်လှန်ရှုရမယ် နောက်တည်းကလည်းယွန်တရားဆက်ဆုပ်ဆရာကြီးပါတကားကိုရကောင်းနေအောင်နောက်ဒီညာနဲ့လိုက်ကြည့်အဲ့ဒါတွေကိုဒီတိုင်းယုံပွဲလို့မမြင် ရှေ့မှာခြားကြည့် ကိုခန္ဓာကိုညံသွင်းပြီးသုံးသပ်ပေးပါ။ဘုံနောက်တရားလည်းယုံတရားဆက်ဆုပ်เสียပါတကားစာဟောင်းနေရှင်ကြီးတွေမစင်တွေကလည်းယုံတရားကြီးဆက်ဆုပ်เสียကြီးပါတကားအစာသစ်တွေကလည်းစားပြီးလိုက်တယ်။တရားတွေကခွင့်ရံဘတ်တွေကတို့ယုံတရားဆက်ဆုပ်เสียကြီးပါတကား ဥတွေကိုပြုတ်ပြက်ထွက်မသွားအောင်ကျစ်ပတ်ပေးတတ်တဲ့ဥသိန်းနေဥမာကြီးတွေအဲဒီယုံတရားတွေကိုမြင်အောင်ကြည့်ဆက်ဆုပ်ဆရာတွေမြင်အောင်ကြည့်ပုံနဲ့ရှေ့မှာခြားကြည့်အပြင်မှာအယုံပြုတ်ကြည့်ပြီးရင်အဓိက main ရှုရမကိုယ်ခန္ဓာကိုယ်ရဲ့မြင်အောင်ရှုရကိုယ်ခန္ဓာကိုယ်ရဲ့ပေါ်နေအောင် မြင်းနေအောင် သုံးသက်ခုနောက်တွေအစာဟောင်းနေအစာသစ်တွေဥမာတွေဥသိန်းနေဥမာဥသိန်းအစာဟစ်အစာဟောင်းဥနှောင်းဥနှောင်းအစာဟောင်းအစာသစ်ဥမာဥသိန်းအပြန်ပြန်အလန်းလန်းတခုချင်းကို သုံးသက်တဏှာကြီးထိုင်တဏှာကြီးလုံးသုံးသက် ပွားများကြာတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဒီကောခန္ဓာကြီးပေါ်မှာတွေ့တာတဲ့ကန့်ကြီးတဲ့ တဏှာတွေတဖြည်းဖြည်းပယ်ရှားနိုင်လာလိမ့်မယ်ကိလေသာယာကားတွေနိုင်လာလိမ့်မယ် သုံးသပ်ပါဆင်ញမအချင်းချင်းသုံးသပ်ပြပါချင်းချင်းပွားရင်ပွားရင်နဲ့ခန္ဓာကိုယ်ကြီးပေါ်မှာအမှန်မြင်လာပါလိမ့်မယ်ဥမဥဒိအစာဒေအစာဟောင်းဥနောက်ပြန်ပြန်လှန်လှန်တစ်ခုချင်းကိုပြန်သုံးသပ်ပါပြန်ဆင်ញင်ပေးပါ ညွန်စရာဆက်ဆုပ်စရာဖြစ်တဲ့အကြောင်းကိုယ်မပိုင်နဲ့ကိုယ်ဆိုးမရတဲ့အကြောင်း ယောဂီများအလုံးဖြုတ်လို့ရပါပြီ။ပြပြလေးခြေပြလေးကိုယ်လိုက်ဆန်းလိုက်လေ့ကျင့်ကလုပ်ပြီးမှဖြုတ်ပြပါ။